သက်တော်သက်တာထိုင်မယ်ရှိတိုင်းကဗမာပြည်တို့ဘာလို့ကြမိုးချုပ်သွားပြီပေါ့နော်အဲ့တော့ဘုန်းကြီးနိုင်ဝဲလောက်တရားဟောပေးပါမယ်နောက်လောက်တရားဟောပေးပြီးနောက်ရှေ့တန်းလူတွေကတော့ကော်ကွေးချိန်ကြရေးယုံမှာဘုရားဒီဘက်ပိုင်းမှာတော့နာဝဲလောက်ဟောပြီးနာဝဲလောက်နာပေါ့နာပြီးနောက်နောက်တနားရီလောက်ထိုင်ရအောင် တရားပြောမယ့်ကြောင်းရာလေးကတော့ဘုန်းကြီးတို့ဣတိယပါဠိတော်မှာပါတယ်ဗောဗျာခေါရကနိကေဣတိယပါဠိတော်မှာဟောထားတဲ့တရားလေးတို့ပါပိစပုဗ္ဗနိမိတသုတ်လို့ခေါ်ပါတယ်အဲဒီသုတ်မနာခင်ခုနတရားတွေပါလေထိုင်ပြီးသွားပြီဒီတခါကျတော့တရားထိုင်တဲ့အခါမှာ ကိုတရားထိုင်တဲ့လုပ်ငန်းကသမထဝိပဿနာကိုဘုရားကုံတော်ဘာတော်မေတ္တာဘာဒါလည်းစုံပါလာပြီးတော့ဒီကုသိုလ်တွေမကောက်ဘူးပေါ့နော်ဒါတော့တရားထိုင်တဲ့ကုသိုလ်ပေါ့ဟိုဘုန်းကြီးတို့တရားနာတဲ့ကုသိုလ်ပါဆက်ပြီးယူကြအောင်တော့ကိုယ့်အကိုပြန်သုံးသပ်ကြည့်ကြအောင်ဘုန်းကြီးတို့ဒီတွေအခု လူဖြစ်လာတယ်လူဘဝရောက်လာတယ်လူဘဝရောက်လာပြီဆိုဘုန်းကြီးတို့တွေနောက်ဆက်တွဲရ ဘာတွေဖြစ်နိုင်လဲဒါလေးပြန်စဉ်းစားကြည့်မယ်နော် လူရလို့ဖြစ်လာလူဝရလို့ရောက်လာဘာတွေဖြစ်လာလဲဆိုတော့ဘောဟပိစာဇာတိပေါ့ဇာတိပစ္စယစရာမရဏပေါ့လူရလို့ဖြစ်လာရင်ဒါပရိသဏီနေလာတာကိုလူဖြစ်တယ်လို့ပြောတယ်ဘောဟပိစာဇာတိပရိသဏီနေလာလူဖြစ်လာပြီဇာတိပစ္စယစရာမရဏ လူရလို့ဖြစ်လာရင်နောက်ကဘာတွေ့ရမလဲသူစရာပေါ့အိုခြင်းဒုက္ခအဖို့တို့တို့ကုသိုလ်အိုးလာပြီမျက်မှန်မတက်မြင်ကိုမမြင်တော့အိုတဲ့ဒုက္ခပေါ့ငကုလုံးကလို့ဇိုးကလေးစကလေးထားလို့အဆင်မပြေခြင်းတော့အစားစားတိုင်းလည်းစားလို့အဆင်မပြေတော့အသက်ကြီးလာတဲ့ဒုက္ခတွေပေါ့ဒါလူတိုင်းကြုံရတာပဲလေမွေးလာရင် လူဖြက်လာရင် ဖြည်းဖြည်းနဲ့အိုးလာတာပဲကြီးလာတာ ဒါကိုအိုတဲ့ဒုက္ခခေါ်တယ်သက်ကြီးတဲ့ဒုက္ခလို့ခေါ်တယ်ဒါတွေကလည်းတေချာပေါင်းတွေးရမှာပိုရင်းနဲ့ဘာဖြစ်လာလဲယောဂဝင်တာတွေလာပြီလေခုဆိုဘုန်းကြီးတို့အောက်ထိုင်လို့မရတာတွေဘုန်းကြီးပေါင်းခါနာတော့ကျမ်းမမှာတိတ်ထိုင်ထိုင်လို့တိတ်မကောင်းတော့ထိုင်မြန်လဲကြာကြာမထိုင်နိုင်ဒီလိုခုံလေးနဲ့ပါပဲဖြစ်တော့တယ်ဒါမျိုးတွေပေါ့ဗျာအိုးလိုက်နားလာတာပဲ သူတို့နှစ်ခုကတွဲနေတာပေါ့လေဟောပြောတော့တော့သရမရဏလို့ပြောတယ်။အိုရာကအရင်ဖြစ်ခြင်းလည်းဖြစ်တယ်။ယောဂဝေနာကအရင်ဖြစ်ခြင်းလည်းဖြစ်တယ်။ပြောရင်တော့အိုလိုက်နားလိုက်နားလိုက်အိုလိုက်ပေါ့ဗျာ။နောက်ဆုံးတော့သိသွားတာပါပဲ။လို့အိုနာသေဒုက္ခဘေးတွေမကြုံရင်ကောကျန်တဲ့ဘာတွေကြုံတတ်သေးလဲလို့မေးရင်အဲ့မှာပြိဿံသဘောပန်နေတဲ့အာယုံပြုတ်တာနော် ဒါကတော့ဒကာကြီးတို့ဒုမကြီးတို့ရနေလို့ဘုန်းကြီးကရွတ်ပြတော့သရမရဏသရမရဏနောကတောကပရိဒေဝဒုက္ခဒေါမနတုပါယတာနောကဘာတွေဖြစ်လာလဲဆိုတော့စိုးရင်စရာတွေတွေ့တော့လူဝရောက်လာတော့အခုဆိုရင်ယောဂဘီတွေဖြစ်တော့စိုးရင်ကတော့ဟိုနာမတော်ရဲ့ဒီနာမတော်ရဲ့ဟိုဘာမလို့ရဲ့ဒီဟာမလို့ရဲ့ဒါမျိုးတွေဖြစ်လာစိုးရင်စရာတွေသာသမီရှိတော့သာသမီအတွက်စိုးရင်ရတယ် ပစ္စည်းရှိတော့ပစ္စည်းအတွက်ဆိုရင်ရတယ်ဘုန်းကြီးတို့ကြောင်းရှိတော့ကြောင်းအတွက်ဆိုရင်ရတယ်အမျိုးတွေပေါ့အိမ်ရှိတော့အိမ်ဆိုရင်ရတယ်ဟောဒီခန္ဓာကိုယ်ကြီးရတော့ခန္ဓာကိုယ်ကြီးအတွက်ဆိုရင်ရတယ်နော်ဒါလူတိုင်းဖြစ်တာပဲဆိုရင်ုံနဲ့လားဆိုတော့နောက်တက်တကတွေတွက်ပြန်တယ်ပူဆွေးစရာတွေငိုကြွေးစရာတွေဒါတွေလာပြီဒီအိမ်ဒီခန္ဓာကိုယ်ယောဂဝိညာဉ်ဖြစ်လာရင်မခန္ဓာဘူးပြတရားမရှိရင် တရားရှိတဲ့ပုဂ္ဂိုလ်မှာယောဂဝိနာတို့အိုရာတို့နာရာသေးတာအကုန်ဖြစ်တယ်ဘုရားတို့လည်းဖြစ်တာပဲရှင်သာရိပုတ္တရာရှင်မမောက္ကလံတို့လည်းဖြစ်တာပဲဒါပေမဲ့ဘုရားတို့ရှင်သာရိပုတ္တရာရှင်မမောက္ကလံသူတို့ကောင်းနေကြတော့ဒီခန္ဓာကိုယ်ကြီးဒီလိုဒုက္ခဒုက္ခတွေကြုံတဲ့အတွက်သူတို့မှာခံနိုင်ရင်အားရှိတယ်ဘုန်းကြီးတို့ဒီတွေတရားမရှိတဲ့ပုဂ္ဂိုလ်များကြမခံနိုင်ဘူးငါမှဖြစ်ရလေခြင်းငါမှဒီယောဂဖြစ်ရလေခြင်းငါသမီးငါသားသမီးမှဖြစ်ရလေခြင်း ငါ့ကိုငါဆရာမဖြစ်ရလေချင်းဆိုရင်ပူဆွေးတယ်ပူဆွေးစရာတွေကြုံရမယ်ငိုကြွေးစရာတွေကြုံရမယ်အဲ့ရတစင်ပါဖြစ်လဲတောကပရိဒေဝဒုက္ခကိုလည်းစိတ်ဆင်းရဲကိုဆင်းရဲစရာလည်းကြုံမယ်စိတ်ဆင်းရဲစရာလည်းကြုံမယ်တချို့ဆိုရင်ကိုဆင်းရဲစိတ်ဆင်းရဲဘလောက်ဒီပြင်းထန်လဲမူးမေသွားအောင်ကြုံတော့ဥပါယတာခေါ်တယ်အကုန်လုံးဒါတွေကကြုံရတာပေါ့ဗျာနော် ဒါပရိစ္ဆာသမုပ္ပါဒိုက်ရောက်ဟောထားတဲ့တရားတွေပါပဲအဲ့ဒီထဲမှာအခုသေခြင်းတရားနဲ့မဆုံးရသေးဘူးမကြုံရသေးဘူးပေါ့နော်ဒီနေ့တစ်ချိန်မှာဒီသေခြင်းတရားတွေကကျုံးကိုကျုံအောင်မဆုံးကိုဆုံးအောင်ဒီလိုကျုံးလိုက်ဆုံးလိုက်ဘုန်းကြီးတို့တွေဘယ်လိုရင်ဆိုင်ကြမလဲဒါရေးကြည့်တာပေါ့နော်ကျုံးလိုက်ဆုံးလိုက်ရင်ဒီမှာတော့မြတ်စွာဘုရားကအင်္ဂုလ္လမှာတရားပြောသွားတာလေးရှိတယ် သေခြင်းတရားတွေကျုံးလိုက်ဆုံးလိုက်ရင်သာသမီတွေပေါ်မှာသိမြတ်နိုးတွေ့တာလို့အချင်းလဲသေခြင်းတရားမရင်ဆိုင်ရဘူးပေါ့ဗျာဒါတစ်ချက်ပေါ့နောက်ဟောဒီဘုန်းကြီးတို့ကိုယ်ခန္ဓာကိုယ်မှာသိမြတ်နိုးရင်တွေ့တာနဲ့ဆွဲလာအချင်းလို့လည်းပဲသေခြင်းတရားတွေကျုံလက်မခံနိုင်နောက်ပိုင်ဆိုင်ထားတဲ့ပစ္စည်းတွေပေါ့နော်ဒီပေါ်မှာလည်းသိဆွဲလန်းနေမြတ်နိုးနေနဲ့သေခြင်းတရားတွေကျုံလက်မခံနိုင်ဘူးဗျာ ဒါလေးတွေမှတ်ထားမယ်နော်ဒီကတော့ခုနကအဓိကတော့မြတ်စွာဘုရားပြောတာတော့ကိုယ်ခန္ဓာကိုယ်တွေ့တာမြန်လို့မယ်သုံးဖို့ပြင်ပသက်ရှိတမဲ့သာသမီတွေပစ္စည်းပေါ်တွေ့တာမြန်လို့လို့အချင်းနဲ့သိချင်းတရားလက်မခံနိုင်ဘူးတဲ့နှစ်ချက်ပေါ့နော်နောက်ကိုယ်ခန္ဓာကိုယ်နဲ့ပြင်ပကအာယုံနေနှစ်ချက်နောက်တစ်ခုကတရားတွေကို စနစ်တကျပေါ့လေအထောက်မထားဘူးသူတော်ကောင်းတရားတွေကိုထိတိမိမိပေါ့လေ ယုံမှန်တန်တရားမြောက်လောက်ထီထီမီမီရုပ်သဘောနာမ်သဘောတွေမြင်လောက်ကြောင်းကျိုးတွေမြင်လောက်တကယ်ပွားမထားဘူးဆိုရင်လည်းပဲဒါကြောက်တာပါပဲ။ဟောငါမှဗာတရားမှလှုပ်ထားတာမရှိသေးဘူးဒီလိုဖြစ်တတ်ပါတယ်။နောက်တစ်ခုကတော့အကုသိုလ်တွေတိတ်လှုပ်ထားတဲ့ပုံအကုသိုလ်တွေကလောက်မှာမဟုတ်ဘူးနော်။ဘုန်းကြီးတို့စိတ်ကဒီတိုင်းလှုပ်တိုင်းအကုသိုလ်စိတ်တွေချက်ဖြစ်များတော့ဘုန်းကြီးပါဝင်မယ်။ဘယ်သူမှမဆိုဖြစ်တာဒါကိုတယောက်တည်းဖြစ်တာမဟုတ် အကုန်လုံးဒီစိတ်ကလွတ်ထားရင်အကုသိုလ်တွေဆက်တိုက်ဖြစ်နေဒါကြောင့်မို့စိတ်ကိုလွတ်မထားပဲနဲ့ကုသိုလ်နဲ့နေရတယ်ခုနသေရမှာကြောက်တဲ့ပုံကို၄မျိုးပေါ့နော်ကိုယ်ခန္ဓာကိုသိမြန်နှုံးမဲ့တွေ့တာမဲ့ဆွဲလာမဲ့သေရမှာကြောက်တယ်ပြီးတဲ့အခါကျသာသမီပစ္စည်းဒီတက်ရှိတဲ့မဲ့ຢာတွေပေါ်မှာသိဆွဲလာမြန်နှုံးဝင်လည်းသေရမှာကြောက်တယ်အကုသိုလ်တွေ တွေးနေမယ်ကြမ်းနေမယ်လောက်နေမယ်ပြောနေမယ်အကုသိုလ်တွေဖြစ်များတဲ့ပုံကလည်းတရားမှကြောက်တယ်နောက်တစ်ခုကတော့တရားကို စနစ်တကျသိအောင်မြင်အောင်အမထုတ်ဘူးဆိုရင်လည်းပဲကြောက်တာပဲလေးမျိုးပေါ့ဒီရဲ့ဆန့်ကျင်မဲ့ပြန်ပြောမယ်နော်တရားမှမကြောက်တဲ့ပုံကဘာလဲဆိုခုလိုတရားထုတ်ရတယ်တရားထုတ်လိုက်ရင်ရုပ်တဘာဝနံတဘာအမှန်တိုင်းသိလာတယ် ချောင်းကျိုးဆက်ဆက်ဖြစ်နေတာမှန်တိုင်းသိလာနိုင်မယ်ချောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနံတဘာဝတွေဟာပေါ်ပြီးပြောက်ဖြစ်ပြီးပြကိုယ်တိုင်ကိုကြမြင်မယ်ဆင်းရဲတဲ့သဘောကိုဖြစ်ချင်လို့မဖြစ်တဲ့သဘောတွေကိုယ်တိုင်ကိုကြမြင်လာမယ်ဆိုရင်တရားမှမကြောက်ပါဘူးအဲ့လိုမြင်လာမယ်ဆိုရင်ဘုန်းကြီးတို့ခန္ဓာကိုယ်ပေါ်မှာလည်းဆွဲလမ်းမှုမရှိဘူးသာသမီပစ္စည်းအာရုံတွေပေါ်မှာလည်းဆွဲလမ်းမှုမရှိဘူးကုသိုလ်တွေမပြတ်လုံနေတဲ့အတွက် ကိုယ်မှာဘာမှစိုးရင်စရာမရှိဘူးပူပန်စရာမရှိဘူးဒါကြောင့်အဲ့ဒီပုဂ္ဂိုလ်မျိုးတရားမှမကြောက်ဘူးလို့ဆိုပါတယ်ဒါကြောင့်ဘုန်းကြီးတို့အခုတရားလုပ်တယ်ဆိုတာကဒီအတွက်လုပ်တာပဲဘုန်းကြီးတို့ညွန်ပါမယ်နော်မေးလည်းမေးပါလုံနီးကင်နေတယ်ပေါ့နံပါတ်၄ကတော့ဓမ္မကြီးတို့ဘုန်းကြီးတို့တရားကြီးတို့ဘုန်းကြီးတို့ဘာလို့ရမလဲဆိုရုပ်တဘာဝတွေနာမ်တဘာဝတွေဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်များရုပ်တဘာဝနာမ်တဘာဝမြင်အောင်ကြည့် အဲ့ဒီရုပ်တဘာဝနာမ်တဘာဝတွေကဘယ်တော့မှသူ့လိုလိုမဖြစ်ဘူးကြောင်းကျိုးဆက်ဆက်ပြည့်နေတာဒါတွေမြောင်းကြည့်ရတယ်ကြောင်းကျိုးဆက်ဆက်ပြည့်ရုပ်နာမ်တဘာဝတွေဟာပေါ်ပြီးပြောင်းဖြစ်ပြီးပြက်ဒါတွေလည်းမြင်ရမယ်ဒါတွေဆင်းရဲတဲ့သဘောခံကက်တဲ့သဘောမလိုချင်တဲ့သဘောကိုယ်တိုင်ကိုယ်ကြသိအောင်လုပ်ရမယ်ဒီယုံနာသဘာဝတွေကကိုဖြစ်စလို့မဖြစ်ဘဲနဲ့သူဖြစ်ခြင်းလို့ဖြစ်တဲ့သဘာဝတွေပဲလို့ဒီလိုမြင်အောင်ကြည့်ရဒီလိုမြင်အောင်ကြည့်ရင်တော့ဒေဂန်ဤကြလို့ရင်တော့ဟုတ်လား တရားမှာစိုးရင်စရာမရှိဘူးပေါ့ဒါပေမဲ့လို့ခုနပြောလို့အဲ့ဒီလိုမနေခဲ့တဲ့ပုံကောများကြတော့သေဘေးတွေကျုံလာပြီဆိုဆင်းရဲဒုက္ခဖြစ်တတ်တယ်အဲလူတွေနဲ့နတ်တွေဒီမှာမတူကြပုံလေးပြောအောင်မယ်နော်လူတွေကြတော့ပရိသန်နေနေပြီဆိုတာဘုန်းကြီးတို့တွေအမိဝမ်းနေမှာနေခဲ့ကြတယ်အလုံးသိပါတယ်နော်ပရိသန်နေနေပုံချင်းလည်းမတူဘူး သေပုံချင်းလည်းမတူလူတွေကြတော့သေသွားရင်ယောဂလကြီးကြံတယ်ဒီယောဂလကြီးပုတ်ပွားကြံနတ်တွေကြတော့အဲ့ဒီလိုမိဝမ်းနဲ့မှပရိသတ်နေမနေဘူးနတ်သမီးဖြစ်မှာပေါ့ကအမေရဲ့ရင်ခွင်ထဲမှာ16နှစ်သမီးအရွယ်လောက်ပေါ့ဘွားကလေးပေါ်လာတယ်ဥပပတ္တိပရိသတ်နေလို့ခေါ်တယ်နတ်သားဖြစ်မဲ့ပုဂ္ဂိုလ်အဖေရဲ့ရင်ခွင်ထဲမှာ16နှစ်သားလောက်အရွယ်လောက်ဘွားကလေးတန့်ပေါ်လာ သေပြန်တော့လေရုပ်အလောင်းမကြောင်နတ်တည်းဒီမီတော့ညံမီမီတော့ညငိမ့်သွားတယ်လို့ဘာမှမတွေ့တော့အဲ့လိုကွာခြားချက်ရှိတယ်လူသေးရင်ရုပ်လောင်းကြတယ်နတ်သေးရုပ်လောင်းကြောင်လူဟာပရိသန်နေနေရင်ဟိုမိဝမ်းနေမှာဂျာကြီးကိုလာဆဲလာနေရတယ်အနေနတ်တွေကြားလို့နေစရာမလိုဘူးပေါ့နောက်သေတော့မယ်ဆိုရင်ကော ကွာခြားချက်ပေါ်ပြနေနော်အဲဒီလူတွေကြတော့ယောဂမျိုးစုံနှိပ်ဆက်ပြီးတော့သိရကြည်ရတော့နော်ကြာကြာကြီးတချို့ဆိုကြာကြီးပဲနှိပ်ဆက်ခံစားအဲ့လိုမျိုးပေါ့လူတွေကြလို့ယောဂမျိုးစုံနှိပ်ဆက်ခံစားနတ်တွေကြတော့ခံတော့ခံစားရတယ်အဲ့ဒီလောက်တွေမနှိပ်ဆက်ဘူးတော့ဒေဂာနိ9ရက်လောက်မှကြုံတယ်ဘယ်လိုကြုံလဲဆိုတော့သူတို့ ဒီနတ်တဝူဟာသေတော့မယ်ဆိုလို့ရင်သူပန်းစင်ထားတဲ့အသုံးပြုနေတဲ့ပန်းတွေကညှို့လာတယ်ခြောက်လာတယ်နွမ်းလာတယ်ပေါ့ဒါဆိုသူကသူသိတယ်ငါငါသိရတော့မှာပဲနံပါတ်1ကသူဝတ်ဆင်ထားတဲ့အဝတ်ဒဇာတွေပေါ့နော်ဘုန်းကြီးတို့တန်ခါလောကမှာတော့မျိုးရုံထုံးစံရှိတယ်ဒီဘုန်းကြီးကလူထွက်တော်မျိုးသူသင်္ကန်းကမွဲ6 6အယောင်ကအဲ့လိုဖြစ်လာဝတ်ထားလဲအဲ့လိုအယောင်မျိုးတွေဝတ်ထားများတယ် တော့ပြောဒီပုဂ္ဂိုလ်တော့ရှောတော့မနဲ့တူတယ်လို့ဒီလိုပြောကြအဲ့လိုပါဒီနတ်တွေမှာလည်းလို့သေဂာနိကလာကျသူဝတ်ထားတဲ့ဝတ်စားကိုကြည်လိုက်ရင်ကိုဟိုတိတ်ပြီးတော့ပဏမရဘူးပါပုံစံတစ်မျိုးဖြစ်နေဝတ်ထားတဲ့ဝတ်စားတွေကအယောင်မတောက်ပါတော့ဘောဗျာမလားမပါဖြစ်လာတယ်မွေး၆ကြောင်ဖြစ်လာတယ်ဆိုပါပြီးတော့ဒီကနတ်တွေကျတော့သေဂာနိကြချွေးထွက်တာ ချွေးထွက်ရရင်နာကသေတော့မှာပဲနော်လူတွေကချွေးထွက်လို့သေမှာဆိုတယောက်မှရှိမှာပေါ့တော့သူကနတ်တရားချွေးထွက်ရင်သေတော့တာနောက်တစ်ခုကတော့နတ်တရားသေဂန်ကြီးကဆုံးကရုပ်ရည်စင်သိပ်လှပါတဲ့ပုံကိုယ်သေဂန်ကြီးကြတော့သူကရုပ်ရည်အသားရည်မလှတော့နော်ဒီယောဂဆိုကြီးဖြစ်တဲ့ပုံကိုယ်များဆိုအသားရည်တွေကဖြည်းဖြည်းနဲ့အောင်တော့ကင်ဆာတွေကီမိုတွေသွင်းပြီးဆိုဒီလိုပုံကိုယ်တွေယောဂဆိုကြီးကဖြစ်လာတော့ ကိစ္စတွေအများအားသွင်းနေရတဲ့အခါကျတော့သူကဗာပြစ်တတ်လဲဆိုတော့အသားရည်ကမလာပါတော့ပြီးတော့ကိုနေတဲ့နေရာဌာနတွေမှာလည်းမပျော်တော့ဘူးတဲ့နော်အဲ့ဒါမျိုးလေကိုနေတဲ့နေတဲ့ဌာနတွေနေရာဌာနတွေတခါတခါကျဖြစ်တတ်တယ်နော်အဲ့ဒီဟာတွေဘုန်းကြီးတို့လူဘဝကြတော့ဘယ်လိုဖြစ်တာလဲဆိုတော့တရားနဲ့မနေကိုနေတဲ့နေရာဌာနတွေမှာမပျော်ဘူးဒီလိုမှတ်ထားနော် ဒီတော့နတ်တွေမှာကြတော့ခုနအချက်၅ချက်ပေါ်လာရင်အဲ့ဒီနာဟာသေတော့မှာပဲနော်မကြရင်သေတော့မယ်လို့သိလိုက်တယ်အဲ့ဒီခါကျကြောက်တာပေါ့ဗျာနော်ကိုကလည်းကုသိုလ်ကောင်းမှုတွေလောက်ထားတာမရှိဘူးမဲ့ညာဖုန်ညာလည်းမရသေးဘူးအဲ့ဒီနာကြောက်တယ်ဗျာနော်လူတွေလည်းဒီလိုပဲသေရမှာခုန၄မျိုးတိတ်ဆွဲလန်းနေမယ်ပစ္စည်းပစ္စယတွေပေါ်မှာတိတ်ဆွဲလန်းနေမယ်ဆိုရင်လည်း တရားမှကြောက်တာပဲကိုယ်ခန္ဓာကိုယ်ကြီးပေါ်သိဆွဲလန်းနေလဲတရားမှကြောက်တာပဲသာသမီတွေပေါ်မှာလဲသိဆွဲလန်းနေတရားမှကြောက်တယ်ကုသိုလ်ကောင်းမှလောကုသိုလ်တွေများများလှုပ်ထားတဲ့ဘုံလဲကြောက်တယ်နောက်တရားတွေစနစ်တကျအသိဉာဏ်နဲ့ဖြစ်အောင်မလုပ်တိုင်းလဲကြောက်တယ်ပေါ့နတ်တွေလည်းဒီလိုပါပဲနတ်ပြည်နတ်လောကကြတော့ဒီလူဝလှုပ်ထားတဲ့အရှိန်လေးနဲ့သွားကြတော့များပါတယ်နော်နတ်ပြည်နတ်လောကမှာဆက်ပြီး အထုတ်တဲ့ပုဂ္ဂိုလ်ကလည်းနဲတယ်ပေါ့ဘယ်လိုနဲလဲဆိုတော့နတ်တွေမှာပြောစရာအောင်နေများတာပေါ့ပြောစရာအောင်နေများတဲ့အခါကျတော့ကုသိုလ်ကောင်းကိုလုပ်ဖို့အင်တာနဲတယ်ဒီလိုလူဝဘုန်းကြီးတို့များများလောက်တာမှအချိန်ဝါရှိမှဟိုဘက်မှာလောက်ဖြစ်တယ်ဒီလိုအချိန်ဝါမရှိဟိုဘက်မှာတော်တော်လောက်ဖို့ခဲနေတယ်ပေါ့ဗျာဒီတော့အဲ့လိုပဲမှတ်ထားမယ်ဒီတော့နတ်တွေမှာအဲ့ဒီလို သေဘေးတွေကျုံလာပြီဆိုရင်ကြောက်တယ်ကြောက်တဲ့ခါကျတော့ခြားနတ်သားနတ်သမီးတွေကနေပြီးတော့အဘိစကားပြောကြတော့ဗျာအဘိစကားပြောတဲ့နေရာမှာစကားသုံးခုပြောပါတယ်ဒီတော့မှာအဘိစကားကဘာပြောလဲဆိုနံပါတ်1ကတော့ဩနတဩနတမီဟုတ်လားဒီဒေဝီတွေကြုံလို့ဘာမှမစိုးရင်နဲ့အကောင်းဆုံးဖြစ်တဲ့ဘဝကို သွားပါဒီစကားတိုက်တွန်းကြတယ်နံပါတ်1ကကျတော့ဘာတိုက်တွန်းလဲဆိုတော့ဒီအကောင်းဆုံးလူဘအကောင်းဆုံးဘဝရောက်တဲ့ခါကျအဲ့ဒီဘဝမှာအကောင်းဆုံးဆုလတ်ကိုရအောင်ယူပါ အကောင်းဆုံးဆုလတ်ယူပြီးတဲ့နောက်ပိုင်းမှာအဲ့ဒီအကောင်းဆုံးဆုလတ်ကို မြဲအောင် ခိုင်အောင် လုပ်ခဲ့ပါလို့ဒီလိုတိုက်တွန်းတာပေါ့ဒီတော့နံပါတ်1စကားကိုဘုန်းကြီးတို့စပြီးတော့လေ့လာမယ် နံပါတ်၄စကားပါလေအကောင်းဆုံးဖြစ်တဲ့ဘဝကိုသွားပါအဲ့တော့ဘာကိုညွန်တာလဲဆို လူဝညွန်တာလေအဲ့ပါနဲ့ဘုန်းကြီးတို့ကိုလူဘဝကိုဒါလေးသိနားလေးစီစဉ်လို့ဘုန်းကြီးဟောတာပါအဲ့ဒီမှာဘုန်းကြီးတို့ကဘာပြောကြလဲလူဆိုတဲ့စကားလုံးကိုစာပြောမယ်နော် လူကိုမနုဿလို့ခေါ်တယ်ဘာဖြစ်လို့လူကိုမနုဿလို့ခေါ်လဲလို့မေးရင် မနောဥဒ္ဒနာ ရေတန်တိမနုဿောပေါ့ထက်မြက်တဲ့စိတ်ထားရှိလို့လူကိုမနုဿလို့ခေါ်တယ်ဘယ်လိုထက်မြက်တဲ့စိတ်ထားရှိလဲသူကလူတွေကြည့်လိုက်ပေါ့ကောင်းတာလောက်ရမလားထက်ထက်တန်တန်လောက်ရဲတယ်မကောင်းတာလောက်ရမလားရဲရဲတင်းတင်းလောက်ရဲတယ်အဲ့လိုထက်ထက်တန်တန်ရဲရဲတင်းတင်းလောက်ရဲလို့လူလို့ခေါ်တယ်နော်မကောင်းတဲ့အလုပ်လောက်ရမယ်ဆိုလို့မကြောက်ဘူးနော်အမေတရရမလားဖေတရရမလား ဘာလို့အောင်လဲကုံလုံးရဲတယ်ဖေရလည်းဟုတ်လားစော်ကားရဲတယ်ဖေရကိုဖေရရှင်လက်ထက်ကရှင်ဒေဝရတို့ဆိုရင်မြတ်စွာဘုရားတတ်ရဲဖြတ်ရဲဒီကြံရဲတယ်တန်ခါလေးသင်ကိုအောင်လို့ကမလုပ်ရဲတယ်နော်ဘာမစို့ကုံမကောင်းတာလုပ်ရဲတယ်ပေါ့ဗျာဒါကိုလည်းဒူးလို့ပြောတယ်ကောင်းတာဆက်ကြည့်လားဖျားဖြစ်တာလည်းဒီလူသားပဲ ဖះဖြစ်အောင်လဲကျင့်နိုင်တဲ့ဒီလူသားပိစေကဗုဒ္ဓဖြစ်အောင်လဲကျင့်တယ်ယဟန္တာဖြစ်အောင်လဲကျင့်နိုင်တယ်နော်သူတော်ကောင်းဖြစ်အောင်လဲကျင့်နိုင်တယ်ကောင်းတာဆိုရင်လည်းကျိုးကျိုးစားအသက်ဆုံးပြီးလှုပ်ရဲတယ်ဒါကြောင့်လူလို့ခေါ်တယ်နောက်ဘုန်းကြီးတို့စာပေကျမ်းဂန်မှာကျတော့လူကိုလေးမျိုးခွဲပြတယ်နော်ဒါတော့ခုနလူငယ်တွေပါတော့လူငယ်တွေအတွက်စိတ်ဝင်စားစရာဖြစ်ပြောပါမယ် ုန်းကြီးတို့ဝိမာနထကရ16မှာဘာပြောထားလဲလူကိုလေးမျိုးခွဲတာအပယ်လေးပုံသားနဲ့ကတ်မှတ်မယ်နော်အပယ်လေးပုံသားမှာငရဲတရိษံပြိတ်တာအဲ့ဒီဟာကိုပဲလူသားလေးမျိုးထက်လိုက်တယ်လူငရဲသားမနုဿနေရိကလူတရိษံမနုဿတရိษဏလူပြိတ်တာလူမနုဿပေတာလူသားအစ်စ်ပေါ့ဒါလေးတကူပါလာပို့လာတော့ ပရမတ္ထမနုဿလို့ခေါ်တယ်ပြန်ပြောပါမယ်ဒီလူလေးမျိုးမှတ်ထားပါဝိမာနထကရာ16မှာပါပါတယ်လူငရေတာမနုဿနေရကြီးကပါဠိလိုလူတရိษံမနုဿတိရိษာနာလူပြိတ္တာမနုဿပေတလူသားစေပရမတ္ထမနုဿဘုန်းကြီးစင်ကူသွားပြီးတော့ဆရာတော်ဝိရစေနာကျောင်းမှာ ခလေးရင်ကြမှုသင်္ဍာနဲ့သွားကူပါတယ်အဲ့ဒီချိန်တော့ဘုန်းကြီးခလေးငယ်လေးတွေဒါလေးတွေအင်္ဂလိပ်လိုရေးပေးပါတယ်မနုဿာနေရိကမနုဿာဒေသနာမနုဿာပေတပရမတ္ထမနုဿာသဘောမှာရေးပြီးတကူချင်းရှင်းပြပါတယ်ရှင်းပြတော့အတန်တတမှာကြကျတော့အီတလီယံဘုန်းကြီးဂိုင်းနေတာသူကလည်းသူ့တန်းပြီးတော့ဘုန်းကြီးခံတယ်ဖြတ်တော့ဖြတ်တိုင်းနဲ့ဒီဘောမှာကြည့်တော့ ရေးတာတွေတို့ကဒါမေးတယ်သူလည်းကျွန်တော်ဒါပြောတယ်ဒီလိုလည်းမသိဘူးတဲ့ရှင်းပြပါဦးဆိုပဲဘုန်းကြီးလေးလာဒါနဲ့ဘုန်းကြီးပြောပြပါတခုချင်းခုပြောသလိုပြောပါတယ်အဲတော့အင်္ဂလိပ်စာဒီလောက်မကြောက်ပါဘူးကိုနားဒီလောက်ပဲပြောလိုက်တော့အတူချုပ်ပြီးတော့နံပါတ်1မနုဿနေတွေကလူငရေသားဆိုတာဘာလဲဆိုလူတော့ဖြစ်တာမှန်တယ်နော်ဒီမှာကြီးတို့ကြည်လိုက်ကိုနူပါဝင်ညာနေပါဝင်ညာဒါပေမဲ့သူ့မှာလူသားစိတ်က မရှိဘူးဗျသူပစ္စည်းရမယ်ချမ်းသာမယ်ယာရုရမယ်အာနာရမယ်တခုခုရမယ်ဆိုရင်ရတဲ့နည်းနဲ့ယူတယ်လောကဥပဒေလည်းမကြည့်ဘူးဓမ္မဥပဒေလည်းမကြည့်ဘူးသူရဖို့ပဲမတရားတဲ့နည်းနဲ့ယူတာပေါ့ဗျာဟုတ်လားသူများဆောက်တာများဆော့ကားဖို့လည်းဝင်မလေးဝိရစေဝလုပ်ဖို့လည်းဝင်မလေးရက်သေးစားတောက်ဖို့လည်းဝင်မလေးပြောလို့တော့ကိုဖြစ်ချင်တာမဖြစ်ရင်ဘာမဆိုလုပ်ရဲတော့ပေါ့ အဲ့လိုလူမျိုးတွေအဲ့ဒီလူမျိုးတွေကအကုသိုလ်ကအကျိုးမပေးခင်တော့သူကသူစင်ပြေးနေတာပေါ့နော်အကုသိုလ်ကအကျိုးပေးခြင်းရောက်လာပြီဆိုအဲ့ဒီမတရားလုပ်တဲ့ဒေါသတွေကြောင့်မတရားလုပ်တဲ့ဒေါသတွေကြောင့်ဒီနေ့ဒီချိန်မှာဘာဖြစ်လာလဲဆိုသက်ဆိုင်ရာပုံကိုယ်ကြီးဖန်ဆင်းမှုခံရတယ်ထောင်ချနော်အချုပ်ချထောင်နဲ့အချုပ်ထဲမှာနှိမ့်ဆက်ခံတာတို့ဥရိယတတ်မိန်ကြခံတာမျိုးတွေဖြစ်တယ် အဲ့ဒီလိုမသေးခင်ရတဲ့အနှိမ့်ဆက်ညှင်းဆက်ခံပြီးတတ်ခံတဲ့အတွက်ဒါကိုလူငရေသားလို့ခေါ်ပါတယ်။နောက်တရားမျိုးမဖြစ်အောင်လည်းဘုန်းကြီးတို့စ조사တော့ဒါမျိုးမဖြစ်ဖို့တဲ့သီလတွေစောင့်တရားတွေတရားတွေအထောက်ရတယ်တရားတွေအထောက်တဲ့အခါကျဘာစီးပွားပဲလုပ်လို့ဒါဘုန်းကြီးအန္တရာယ်မရှိဘူးပေါ့။ဘုန်းကြီးတို့ဘုန်းကြီးတွေလည်းမထူးဘူးနော်။ဒီတချို့ဒါတွေကိုနားမလဲတကနီးမမှန်တဲ့ နီးနေဟောဟာပြောဟာနောက်ဆုံးတော့အာရမဆုံးဖြတ်ခံမှအဲ့ကြမှာဝမ်းနဲ့ပဲလက်ဖြစ်နေအဲ့လိုမျိုးတွေဖြစ်ကြတော့နံပါတ်1ကမနုဿတိရိစ္ဆာနာလူတိရိစ္ဆာန်ဒါလေးလည်းပြောပါဦးမယ်လူတိရိစ္ဆာန်ဆိုလူတော့လူပဲဒါပေမဲ့လည်းသူ့မှာကိုယ်အားကိုယ်ကိုယ်ပြီးနေနိုင်စွမ်းမရှိဘူးဘုန်းကြီးတို့နိုင်ငံမှာဒါဖြစ်တာသာသမီလေးတွေနော် သူများမိခိုးပြီးအသက်မိုးရတာသူများမိခိုးပြီးနေရတာအဲ့တော့ဘာဖြစ်လဲသူများမျက်နှာကြည့်နေရတာပေါ့သူများခိုင်းသူများတော့အစီကံဘွားနဲ့နေရတယ်အစီပါဘွားနဲ့နေရတယ်ဒီလိုမျိုးပုံကမျိုးပြောတာငငယ်ရွယ်တုန်းမှာဘုန်းကြီးကစူးစမ်းစေခြင်းနဲ့ကြီးလဲကိုယ့်အကိုရက်တင်အောင်စူးစမ်းစေခြင်းနဲ့မိဘမိခိုးနေတာလို့ဆရာသမားမိခိုးနေတာလို့ဒါမျိုးတွေမဖြစ်စေခြင်းဘုန်းကြီးတို့ကိုယ်တိုင်လည်းဒီတိုင်းပါပဲဒီ ကိုနီးလန်းနေမြခဲ့ဘုန်းကြီးလည်းခက်ခဲခဲလိုက်ပြီးတော့နီးတွေအများကြီးရှာခဲ့ရတယ်ခုဒီကမာကြီးတို့ဒီကကြီးတို့တထိုင်နေနေရဘုန်းကြီးနေရာတကာတွေခက်ခဲမျိုးစုံတွေကြုံပြီးဒီနေ့လည်းရှာဆဲပါပဲနောင်လည်းရှာနေမှာပဲမသိမချင်းလုံနေမှာပဲအဲတော့ကိုအားကိုကိုပြီးတော့လုံနိုင်အောင်တော့စ조사ကြပါလူငယ်တွေဒီမှာပါနေဘာပဲဖြစ်ဖြစ်ကိုအသက်အရွယ်ရလာတော့ကိုမိဘရဆရာသမားရအာကိုမနဲ့ကိုယ့်ကိုရတည်အခုဘုန်းကြီးတရားပြတယ်တရားဟောတယ် ဒီဆရာသမားတွေမိတော့မိရတော့ဗောဗျာအခက်ခဲရှိတဲ့ကတွေးတဲ့ကမေးပါတယ်ဘုန်းကြီးကိုယ့်အကိုရပ်တည်နေအောင်ကြိုးစားမယ်ဘုန်းကြီးတို့ကမ္ဘာတန်းဆရာလောက်နေဟိုဆရာဆရာဆရာဆရာသမားကြီးပုံနေဆရာသမားမရှိတဲ့တနေ့ဘုန်းကြီးဘာလောက်ရမှာလဲသဘောပြောတော့အခုဆိုကြည့်ဘုန်းကြီးတို့ဒီပရိယတ်တိဆရာတော်ကြီးတွေဆိုတော်တော်များများမရှိတော့ဘုန်းကြီးဆရာတွေဆိုတပားပဲလက်ချိုးရတွက်လို့ရတယ်မန္တလေးမှာတပားပဲကျန်တယ် အဲပရိပတ်တိနယ်ပယ်ဘက်မှာကြတော့တော်တော်များများရှိပါသေးတယ်တော်တော်များများလည်းသွားကိုမာသီဆရာတော်တို့မောင်းတော်မြေစင်းတော်ဆရာတော်တို့ပန္နိရယမတို့သာရမရန်ဒီဆရာတော်တို့ရှိုးဝင်ဆရာတော်တို့မော်လမြိုင်တောင်ဝိုင်းလေးဆရာတို့အများကြီးပဲသွားကုန်ကြပြီမရှိတော့အဲတော့လူငယ်တွေမှာကျင်တာပြောကျင်တာက ကိုယ်အသက်အရွယ်လေးကြရင်ကိုယ့်အကိုရည်တည်နေအောင်ကြိုးစားပါနော် လူတရိဆန်ဆိုဘာလဲဆိုလူချင်းတော့တူတယ်ကိုကကိုကိုနေနိုင်စွာမရှိဘူးသူများမိခိုးနေရတဲ့အတွက်နော်ဒါလူတရိဆန်လို့ခေါ်ပါတယ်နောက်တစ်မျိုးလူတရိဆန်ဒိဗေကတရိဆန်ရဲ့သဘောကဘာလဲဆိုတော့အိဋ္ဌာရဲ့စားတာရဲ့ပျော်တာရဲ့ဒီသုံးမျိုးကိုသိတတ်လို့တရိဆန်လို့ခေါ်တယ် ဒီ၃မျိုးလောက်တာသိနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကလူဖြစ်ဖြစ်ယဟန်ဖြစ်ဖြစ်လူတိဆန်လို့ပြောလို့ရတယ်ကိုစားဖို့ကိုပြောပါဖို့ကိုအိပ်ဖို့ရလောက်သိတယ်ကျွန်တော်ဘာမှမသိဘူးဒါမျိုးမဖြစ်အောင်လေဘုန်းကြီးတို့ဒီတရားနဲ့နေရတာပေါ့နော်အဲ့ဒီ၃မျိုးလောက်သိနေလူတိဆန်ဒါမျိုးမှတ်ထားမယ်နော်နောက်တစ်ခုကဘာလဲဆိုတိရစ္ဆာန်ဆိုတာအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တိရစ္ဆာန်လို့ခေါ်တာလုံးတဲ့နာမလုံးဘူးမလုံးတဲ့နာလုံးတယ် ပြောတင်တာမပြောဘူးမပြောတင်တာပြောတယ်အဲ့ဒီခါကျတော့ဘာဖြစ်လဲဆိုတော့မလုံးတင်တာတွေလုံးပြီးမပြောတင်တာတွေပြောပြီးတော့တရားဥပဒေနဲ့ပတ်သက်တာတွေကျူးလွန်ပြီးတော့ဗောကျူးလွန်ပြီးတော့ဟိုပြေးရဟိုသွားရတင်းရရှောင်ရနော်အဲ့လိုတင်းရရှောင်ကောင်းကောင်းမမေးရကောင်းမမစားကောင်းမြဒီလိုပုံကုမျိုးလဲလူတိရိစ္ဆာန်လို့ခေါ်တယ်နော်လူတိရိစ္ဆာန်တော့တော်တော်ကျယ်ဝန်းပါတယ် နံပါတ်1လူတိဆာကကိုအကိုကိုမနေရဘူးသူများအာကိုပြီးနေရတဲ့ပုဂ္ဂိုလ်မျိုးကလူတိဆာနံပါတ်2ကတော့အိမ်မှုဆောင်းမှုပျော်မှု၃မျိုးလောက်ကိုအတွက်ကိုယ်တာသိတဲ့ပုဂ္ဂိုလ်မျိုးကလည်းဒိဋ္ဌိဆာမယ်လူဒိဋ္ဌိဆာမယ်နောက်တစ်ခုကအသိဉာဏ်မရှိဘူးသိဉာဏ်မရှိတော့အမားတွေလုံမိတယ်အမားတွေလုံမိတော့ဥပဒေတွေကျူးလွန်ပြီးကျူးလွန်ပြီးတော့တိတ် ဒါတွေဥပဒေအရဖန်ခါမှာဆိုတော့တိမ်ရှောင်ပြေးလွှားနေရအောင်မျိုးလဲလူတိရိစ္ဆာန်လို့ခေါ်ပါတယ်ဒါမျိုးမဖြစ်အောင်လို့ဘုန်းကြီးတို့ခုလိုတရားနဲ့နေကြတာပေါ့နော်နောက်တစ်ခုကတော့လူပြိတ္တာလူပြိတ္တာဆိုလူဖြစ်တာတော့မှန်တယ်ဗျသူကလည်းဒါမဲ့အရင်ဘွားက ပြုလုပ်ဖက်ခဲ့ဘူးတဲ့မကောင်းတဲ့အကုသိုလ်ကံတွေကြောင့်မို့ဒီဘွားမှာဘာလုပ်လို့မအောင်မြင်ဘူးလုံချုံမနေရဘူးကောင်းကောင်းမမစားရဘူး လုံးချုံမနေရဘူးမဝေးရဘူးမစားရဘူးပေါ့အမြဲတမ်းဒီဘဝမှာမပြည့်မစုံတဲ့နေရာတော့ပေါ့နေစရာအိမ်လည်းမရှိစားစရာလည်းမပြည့်စုံဒါမျိုးတွေပေါ့ပင်မဆင်းရဲစွာရှာဖွေစားတော့ရတဲ့ပုဂ္ဂိုလ်ရှာဖွေစားတော့ရမယ်လို့လည်းအစာရည်သာနေစရာထိုင်စရာမပြည့်စုံတဲ့ပုဂ္ဂိုလ်မျိုးကိုဘုန်းကြီးတို့မနုဿပေတာလူပိတာလို့ခေါ်ပါတယ်ဒါကြောင့်မို့ ဒီဘက်ဘဝမှာနေတဲ့ခိုင်းတာကုသိုလ်ကောင်းမှုလည်းလုပ်ရတယ်နော်သီလအကျင့်ကျင့်ရတယ်လို့မေ့လူမှုတွေလည်းလုပ်ရတယ်မေ့လူမှုတွေလုံးဝနိဗ္ဗာန်မရောက်မခြင်းကိုယ်မှာစောင်းနေရည်ပြည့်လဲမယ်မေ့လူမှုမလို့ရင်တော့ဘုန်းကြီးရောလူရောစောင်းနေပြည့်စုံကိုခက်တယ်ဗျဒကာကြီးတို့ဓမ္မကြီးတို့ဘုန်းကြီးတို့ပြောပြဘုန်းကြီးတို့မလူရင်လည်းမဖြစ်ပါဘူးဒါကြောင့်ဘုန်းကြီးတို့တတ်နိုင်များလှူရပါတယ်ကိုတိကိုလှူတာကိုသူများကြော်ညာကိုသိဖို့တော့မလိုဘူး ကိုသိဖို့လိုတာပေါ့ကိုလူဖို့လိုတာပေါ့ဒါပဲနောက်တစ်ခုကတော့ပရမတ္ထမနုဿလူသားအစစ်လူသားအစစ်ဆိုတာကိုအကိုကိုပြီးစောင့်နေရဖန်တီးနိုင်တယ်ဘုန်းကြီးတို့ဆိုကိုအကိုကိုပြီးရက်တည်နိုင်စွာရှောင်းတော့တယ်နော်ဒီမှာဘုန်းကြီးတို့ပေါင်းလူငယ်လေးလည်းပါပါတယ်ဘုန်းကြီးတို့တွေလည်းခုဟိုတရားတွေဘာတွေပြတယ်ပထမတော့ဆရာကြီးအမိပြုရတော့ဘုန်းကြီးတော်တော်ကြီးအမိပြုပြရတာပါ နောက်ပိုင်းတော့ဘုန်းကြီးကိုယ့်အကူသွားနိုင်တဲ့နိုင်ငံတွေအများကြီးဖြစ်လာပါတယ်ကိုယ့်အကူသွားတာမတော်တော့ဒီဆရာသမားမိပြုပြီးဘုန်းကြီးတက်ခဲ့ပါတယ်စူးစမ်းခဲ့ပါမစူးစမ်းရင်တော့ဘဲမှလည်းပဲ့မှာဘယ်သူမှလည်းပဲ့မှာမဟုတ်ဒါပဲတကယ်လို့စူးစမ်းတဲ့ခါကျတော့ကိုယ့်အကူရည်တည်နိုင်လာတယ်ဒီနည်းတူစွာပဲဒီငယ်တဲ့လူတွေကိုယ့်အကူရည်တည်နိုင်အောင်လုပ်ပါဘာပညာနဲ့ရည်တည်ရည်တည်ဘယ်သမွေးညောင်းနဲ့ရည်တည်ရည်တည်ကိုယ့်အကူရည်တည်နိုင်ဖို့အရေးကြီးတယ် အဲ့လိုရက်တည်နိုင်တဲ့ခါမှာမတရားမလုပ်ဖို့ရည်ကြည်တယ်ဘုန်းကြီးခုတရားပြတယ်တရားပြတဲ့ခါကျဘုန်းကြီးကိုပြခြင်းတဲ့တရားပဲပြမယ်ဘယ်ဘုန်းကြီးမှမပုတ်ခတ်ဘူးမပုတ်ခတ်မိအောင်ဘုန်းကြီးတနေမြတတိထားနေတယ်ဘုန်းကြီးလှုပ်တာကုသိုလ်ရဖို့လှုပ်တာလေပုတ်ခတ်နေမယ်ပြောပြပြောနေမယ်ဘယ်ကုသိုလ်ရတော့မလဲဒါလေးမှတ်ထားမယ်နော်ဒီတော့ ဘာပဲလုပ်လို့ဘုန်းကြီးတို့မတရားမလုပ်ဘူးမတရားမပြောဘူးဒါရည်ကြည်ပါတယ်။နောက်ကံကံရဲ့အကျိုးတွေယုံကြည်တာမျိုးဒါလူသားစစ် လူသားစစ်ဆိုကိုယ့်အကိုကိုပြီးတော့စောင်းနေရှာဖွေနေတဲ့ရက်တည်နိုင်တယ်။နောက်တစ်ခုကမတရားဘာတစ်ခုမှမလုပ်မပြောဘူး။နောက်တစ်ခုကကံကံရောကောင်းတာလို့ကောင်းကျိုးရတာပဲမကောင်းတာမမကောင်းဒါတွေကို လက်ခံယုံကြည်တယ်။ရဏသုံးပါးကိုယုံကြည်တယ်မိဘဆရာသမားတွေပေါ်မှာလေးစားတယ်။မှတ်တာနော်လူငယ်လေးတွေ ကိုမိဘတို့ကိုဆရာသမားတို့ပေါ့လေးစားတယ်အဓိကဘာလဲဆိုကိုလည်းဒီမှာအသက်ကြီးလာပြီသားသမီးလေးတွေရှိလာပြီကိုသားသမီးလေးတွေကကိုပေါ့လေးစားတာခံကျင်တယ်လို့ကိုမိဘလည်းကိုသားသမီးလေးလေးစားတာခံကျင်တာပဲတန်တရားတို့ဝတ်တော်ဆိုတာရှိတယ်ကိုကမိဘတွေပေါ့ဆရာသမားတွေပေါ့လေးစားခဲ့မှကိုကိုလည်းဒီသားသမီးလေးတွေတပည့်တွေကလေးစားတာခုဘုန်းကြီးဒီကျောင်းမှာဆိုခုတန်ခါ6ပါးရှိပါတယ် ဘုန်းကြီးတော်တော်ကြီးပါဝင်6ပါးပေါ့နော်ကျန်တဲ့ကိုရောလေးတွေ၄ပါးလားရှိပါတယ်ဒီကိုရောငယ်လေးတွေပညာတတ်လေးတွေပဲနော်တချို့ BAG လောက်နေတယ်တချို့က MA ဒီမှာတော်တော်များများ MA ပြီးနေ BA တွေ MA တွေပြီးပြီးရောက်နေကြဒီမှာရှိတဲ့ကိုရောလေးလည်းမထူးပေါ့သူလည်းပညာတတ်တွေပါပဲသူတို့ကဘုန်းကြီးတွေပေါ်လေးစားစေခြင်းဘုန်းကြီးတို့ပေါ်လေးစားစေခြင်းဘုန်းကြီးတို့ကိုယ်တည်းကြည့်တဲ့ဆရာသမားတွေတွေ့လာတာကလေးစားတယ်။တော့ဒီမှာလူငယ်တွေမှာရှင်တာပါလေဆို လေးစားတာကုသိုလ်ရတယ်နော်ကုသိုလ်ဖြစ်ကြောင်းတရားထဲမှာဒီပဆိုင်နော်ဒီကိုကြည်ညိုတဲ့ကိုလေးစားမယ်ကိုဆရာသမားတို့မိဘတို့လေးလေးစားစားဆက်ဆံတာပြောဆိုတာကုသိုလ်ရတယ်ဒါလေးမှတ်တာနောက်တစ်ခုကဟိုလိုတွက်ကြည့်ပါဦးကိုကိုလေးစားမှကြရင်ကိုကလည်းသူများကိုလေးစားစိတ်ထားအဲ့ဒါဆိုရင်တော့ကိုကိုလည်းပြန်လေးစားလာတယ်နော် ဘုန်းကြီးတို့အဲ့လိုသွားတယ်ကိုလည်းကိုဆရာသမားတွေကိုတဲ့ကြီးတဲ့ပုဂ္ဂိုလ်ဆရာသမားမတော်သည့်တိုင်မှာ ကိုတဲ့ကြီးတဲ့ပုဂ္ဂိုလ်များယူသေးအောင်လေးစားအောင်တတ်နေမြနေပါတယ်ယူသိမှုလေးစားမှုကင်းအောင်တတ်နေမြနေပါတယ်အဲ့လိုလေးနေသွားနော်အဲလူသားအစ်စ်ဆိုတာကအဲ့ဒီလိုမိဘဆရာသမားတွေပေါ်မှာတကယ်လေးစားတယ်တကယ်ယုံကြည်တယ်ပေါ့ဟောချုပ်ပြောရင်တော့မကောင်းတာရှောင်တယ်ကောင်းတာမှန်များလောက်တဲ့ဆောင်းတယ် ကိုကျင်တရားရှိတယ်သီလလူဆိုအနည်းဆုံး၅ပါးသီလရှိတာပေါ့နော်ခုလိုတရားထုတ်တဲ့ကကျ၈ပါး၉ပါးတထိုင်စောက်တည်တောင်းပြီးတော့နောက်တစ်ခုကရိုးသားတဲ့ဖြောင့်မတ်တဲ့ဒီချက်လေးမှတ်တာလူသားစိတ်ဟာရိုးသားမှုဖြောင့်မတ်မှုရှိတယ်ဘုန်းကြီးဒီရပ်ပတ်မှာဒီတရားခဏခဏပြောပါတယ်ဘာဖြစ်လို့လဲဆိုဘုန်းကြီးတို့ဒီသက်ဒီပဲဟုတ်လားဒီမှာတခါကြီးဦးအောင်ကိုတို့သက်ကြီးတဲ့ပုံကိုယ်တွေတွေ့ပါတယ်ဘုန်းကြီးတို့လည်းကြည်ပါတချို့ပုံကိုယ် အဲဘုန်းကြီးတို့ဒီသက်ဒီရလောက်တော့ဘာတွေတွေးလာလဲဆိုမယိုးသားတဲ့ပုံကို တွေးလိုက်နော်ဒီမှာကြီးအဲဟိုလိုတွေးတယ်မယိုးသားတဲ့ပုံကို တွေးလိုက်မယိုးသားတာတစ်ချက်လောက်တွေးနော်အဲ့ဒီပုံကိုဘယ်တော့မှမဆက်ဆံကျင်တော့အဲ့ဒါမှတ်တာနော်သူကသူဘလောက်အာနာရှိသူသူကသူဘလောက်ပစ္စည်းချမ်းသာချမ်းသာနော်သူကသူဘလောက်ဖုန်ကြီးလို့နေတယ်ဘုန်းကြီးလောကဆိုရင်ကိုယ့်ပေါ်မယိုးသားတာတစ်ချက်လောက်တွင်အလိုလိုကွာသွားတယ်ဘုန်းကြီးပြောချင်တာဘာလဲဆိုတော့ သူတို့ဘာမယိုးသားတာယိုးသားတာဘုန်းကြီးတို့ဘာမှတတ်နိုင်ကိုယိုးသားဖို့အရေးကြီးတယ်ဘာဖြစ်လို့လဲဆို သူများလည်းကိုယိုးသားမှာပေါင်းနေတာဟုတ်ဒီမှာပြန်ပြောပါမယ်ယိုးသားတဲ့ပုံကိုဆိုဘယ်လိုပုံကိုမျိုးလဲလို့မေးလို့ရှိရင်လူဆိုတာဘုန်းကြီးရောလူရောရှင်ရောယဟန်ရောအကုန်လုံးပေါ့လေလောက်တာတွေမှားမိတတ်ပါတယ်ပြောတာတွေမှားမိတတ်ပါတယ်စိတ်ထားတာတွေမှားတွေကရှိပါတယ် မှန်မှန်ကိုမှားသွားရိုးသားတဲ့ဘုရားမှန်မှန်သိတယ်မှားတဲ့တန်ဝန်ခံရတဲ့တတ္တိရှိတယ်ဒီဝန်ခံတဲ့တန်ပြုပြင်ရတဲ့တတ္တိရှိတယ်ဒါရိုးသားတဲ့ပုဂ္ဂိုလ်ခေါ်တယ်ဒါလေးဖြစ်စေခြင်းနဲ့ဒါလေးပြင်ပေါ့ဘယ်သူမှမဆိုပြင်လို့ရတယ်နော် လူတွေကမှားတတ်တယ်မှားရင်နံပါတ်1ပါလေမှားမှန်သိရဩငါမှားသွားပြီဒီမှားကိုကိုက ဝန်ခံရတဲ့တတိရှိရမယ်မိဘဆရာသမားသုံးဖို့အချင်းချင်းပေါ့လင်များပြီးအမေဆို sorry ပေါ့ဒါဆိုရတဲ့တတိရှိရပြီးတော့ဒါမျိုးနောင်မဖြစ်အောင်လည်းပြုပြင်ရမယ်နော်ဒါဆိုရင်တော့ဒါယိုသားတာလူသားအစ်စ်ကအဲ့ဒီလိုယိုသားတယ်ဖြောင့်မတ်တယ်ဒါကိုပြောချင်တယ်ဗျလူသားအစ်စ်ကမေတ္တာတရားတွေထားတယ်ကရုဏာမုဒိတာဥပေက္ခပေါ့ဒါတွေတဏှာနေနိုင်တယ်နော်အဲ့တော့ဒီမှာ လူ၄မျိုးဝိမာနထကရာပြောသွားတယ်နံပါတ်၁ကလူငရဲသာမဖြစ်အောင်ဘုန်းကြီးတို့စူးစမ်းမယ်နံပါတ်2လူတိရစ္ဆာန်မဖြစ်အောင်စူးစမ်းမယ်နံပါတ်3လူပြိတ္တာမဖြစ်အောင်စူးစမ်းမယ်နော်နံပါတ်4လူသားအစ်စ်ဖြစ်အောင်စူးစမ်းမယ်လူသားအစ်စ်ဆိုတော့ဓမ္မကြီးတို့တခါတော့သားသမီးတွေရှိတယ်ဒါလေးတွေပြန်ပြောလို့ရမယ်ဒါလည်းပြောစီခြင်းလို့ဘုန်းကြီးပြောတာပါလူသားအစ်စ်ဆိုပါလေကိုအားကိုကိုပြီးတော့ နေနိုင်စွာရပ်တည်နိုင်စွာရှိတယ်။စာဝန်ကြီးနော်မတရားတစ်ခုမှမလုပ်ဘူးမပြောဘူးနောက်တစ်ခုကကောင်းတာလို့ရင်ကောင်းကျိုးရမယ်ဆိုးတာလို့ဆိုးကျိုးရမယ်ဆိုတဲ့ကံကံရဲ့အကျိုးတရားတွေယုံကြည်တယ်။ဒေနာသုံးပါမိဘဆရာသမားတွေကိုယုံကြည်တယ်လေးစားတယ်။မကောင်းတာကိုတဏှမြရှောင်းတယ်ကောင်းတာကိုတဏှမြလုပ်တယ်ပြီးတော့အ ਨੇ ဆုံးကိုကျင့်တရားနဲ့ပြည်စုံလုပ်တယ် လူဆိုလူသီလပေါ့နော်ဘုန်းကြီးကဘုန်းကြီးသီလနဲ့ပြည့်စုံအောင်လုပ်ရစိတ်ထားဖြောင်းမှတ်တယ်ရိုးသားတယ်ဒါလေးမှတ်ထားမယ်နော်မေတ္တာတရားတွေကရုဏာတရားတွေမုရိဒာတရားတွေဥပေက္ခတရားတွေတတ်နိုင်များကျင့်သုံးတယ်ဒါလူသားစစ်အဲ့ဒီလူသားအစ်စ်ဖြစ်အောင်ဘုန်းကြီးတို့ကြိုးစားရမယ်နော်အဲ့တော့ကိုယ့်အကိုဆုံးဖြတ်ပေါ့ငါဒီလူ၄မျိုးထဲမှာခုန၃မျိုးမဖြစ်အောင်၃မျိုး ပါဝင်ခဲ့ဟာငါမဲ့ဒါမျိုးတော့ပြင်မှဖြစ်မယ်လူသားစစ်ဖြစ်အောင်ကြိုးစားမယ်ဖုံညောလူအတူတူပဲနော်နော်ဒီတော့မှခြုံပြောရင်လူငရေတာလူဒိဋ္ဌာလူပိတ္တာတွေမှာမပါဝင်အောင်ကြိုးစားပါလူသားအစစ်ပရမထမနုဿလူသားဖြစ်အောင်ကြိုးစားအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။